ခန်းကြီးတရားနဲ့လေအငယ်1မှ5အိုးငါဝိညာဉ်ထာဝရဘုရားကိုကောင်းချီးပေးလော့အကျွန်ုပ်၏ဘုရားသခင်ထာဝရဘုရားကိုရိုဒီအလွန်ကြီးမြတ်တော်မူ၏ဘုံတကူအာနုဘော်နှင့်တစားဆင်တော်မူ၏အဝတ်နှင့်ခြုံတကဲ့သို့အလင်းနှင့်ကိုရော့ကိုခြုံတော်မူထသောမိုးကောင်းကင်ကိုမျက်နှာကျက်ကဲ့သို့ကြက်တော်မူထသော နေတော်မူရန်အထက်ကံအမြစ်ကို ရေ၌တည်တော်မူထသော မိုးတိမ်ယထာကို စီး၍လေအတောင်တို့ဖြင့်ကြွသွားတော်မူထသောမိမိတမန်တို့ကို လေကဲ့သို့၎င်းမိမိအစေအပါတို့ကိုမိလျံကဲ့သို့၎င်းဖြစ်စေတော်မူထသော မြေကြီးအမြစ်ကို ကာလအစဉ်မြဲမရွှေ့မလှုပ်စေခြင်းဟာတည်တော်မူသောဖျားပေသည်အငယ်6မှ9ကိုရောဒီမြေကြီးကိုအဝတ်နှင့်ဖုံးတကဲ့သို့ ပင်လယ်နှင့်ဖုံးတော်မူ၍ရေတို့သည်တောင်များအပေါ်မှာရပ်နေကြပါ၏။တဖန်ဆုံးမတော်မူ၍သူတို့သည်ပြေးကြပါ၏။မိုဃ်းချုန်းတော်မူသံကိုကြား၍အလျင်အမြန်ပြန်သွားကြပါ၏။တောင်တို့သည်တက်လျက်၊ချိုင့်တို့သည်ဆင်းလျက်၊သူတို့ဘို့ခွဲခန့်တော်မူသောအရပ်သို့ရောက်ကြပါ၏။ရေတို့သည်ပြန်လာ၍မြေကြီးကိုမလွှမ်းမိုးစေခြင်းငှါမကျော်ရသောနယ်စပ်ကို ပိုင်းခြားတော်မူ၏အငယ်တစ်ဆယ်မှ19ထာဝရဘုရားသည်ကြိုင်များထဲသို့စမ်းရေကိုလွှတ်တော်မူ၍ရေသည်တောင်တို့တွင် စီးလျက်မြေတိရစ္ဆာန်ပေါင်းတို့အားတောက်ရသော အခွင့်ကိုပေး၏မြင်းရိုင်းတို့သည် အငတ်ပြေရကြ၏ထိုရေနားမှာမိုးကောင်းကင်ငှက်တို့သည်နေရာကျ၍တစ်ပင်အခက်လက်တို့တွင်ကြွေးကြော်ကြ၏ အထက်ခန်းတော်တဲကတောင်များကို ရေပေးတော်မူ၏စီရင်ပြုပြင်တော်မူခြင်းအကျိုးကြောင့်မြေကြီးသည်ရောင်ရဲလျက်ရှိ၏တရိษံဖို့မြက်ပင်ကို၎င်းလူသုံးဖို့စပန်းပင်ကို၎င်း ပေါက်စေတော်မူသည်ဖြင့်မြေကြီးတဲကမုံကို ထုတ်ဖော်တော်မူ၏စပြည့်သည်လည်းလူတို့ကိုရွှင်လန်းစေ၏စီအားဖြင့်လည်းသူတို့မျက်နှာကို ပြောင်စေတော်မူ၏မုံသည်လည်းသူတို့နှလုံးကိုထောက်မှ၏ ထာဝရဘုရား၏သစ်ပင်၊စိုက်တော်မူသောလေဗနုန်အာရဇ်ပင်တို့သည်လည်းရောင့်ရဲလျက်ရှိကြ၏။ထိုအပင်တို့၌ငှက်တို့သည်အသိုက်လုပ်တတ်ကြ၏။ထင်းရှူးပင်တို့၌တောငန်းတို့သည် နေရာကျတတ်ကြ၏။မြင့်သောတောင်တို့သည်တောဆိတ်များမှီခိုရာ၊ကျောက်တို့သည်ရှာဖရုံများမှီခိုရာဖြစ်ကြ၏။ချိန်းချက်သောအချိန်ဘို့လကိုဖန်ဆင်းတော်မူပြီ။ နေသည်လည်းမိမိဝင်ရသောအချိန်ကိုသိ၏အငယ်20မှ30ကိုရိုဒီမှောင်မိုက်ကိုစီရင်တော်မူ၍ညဖြစ်ပါ၏ထိုအချိန်၌တောတရိษံအပေါင်းတို့သည်တွားလျက်ထွက်တက်ကြပါ၏ရှင်သည်ပြူတို့သည်လူရဲ့ချင်းအလိုငါဟောက်၍ဖျားသခင်ထံမှအစာကိုရှာကြပါ၏တပန်းနေထွက်ပြန်လျင်သူတို့သည်ဆုတ်သွား၍နေမြဲတွင်တို့၌အိတ်နေကြပါ၏ လူသည်လည်းလှုပ်ဆောင်မှု ပြုမူခြင်းငှာညဦးတိုင်အောင် ထွက်သွားပါ၏အိုထာဝရဘုရားကိုရောစီ ပြုပြင်တော်မူသောအရာတို့သည် အလွန်များပြားပါ၏ရှိရှိသမျှတို့ကိုပညာတော်အားဖြင့်ဖန်ဆင်းတော်မူ၏မြေကြီးသည်ဘာနာတော်နှင့်ကျွယ်ဝပါ၏မရေတွက်နိုင်အောင် တွားတတ်သောတိရစ္ဆာန်အဆရှိသော တရိษံအကြီးငယ်အများတို့နေရာကြီးမားကျယ်ဝန်းသောသမုတ်တရားလည်းရှိပါသေး၏ထိုအရ၌သင်္ဘောတို့သည်တွာလာကြပါ၏ထိုအရ၌ကွန်မြူးစေခြင်းဟာဖန်ဆင်းတော်မူသောငါကြီး လဝိတန်သည်လည်းရှိပါ၏ထိုတို့သောတရိษံအပေါင်းတို့သည် အချိန်တန်လျင် အစာကျွေးတော်မူစေခြင်းဟာကိုရောကို မျောလင့်လျက်နေကြပါ၏ကိုရောချထားတော်မူသည့်အတိုင်းသူတို့သည်တင်းယူကြပါ၏ လက်တော်ကိုဖွင့်တော်မူသောအားဖြင့်သူတို့သည် ကောင်းသောအရာနှင့် ရောင့်ရဲကြပါ၏။မျက်နှာတော်ကိုလွှဲတော်မူလျှင်၊သူတို့သည်ပင်ပန်းကြပါ၏။သူတို့အသက်ကို ရုပ်သိမ်းတော်မူလျှင်၊သူတို့သည်သေ၍မိမိတို့မြေမှုန့်ထဲသို့ပြန်သွားကြပါ၏။တဖန်ဝိညာဉ်တော်ကိုလွှတ်၍သူတို့ကိုဖန်ဆင်းတော်မူသဖြင့်၊မြေကြီးမျက်နှာကိုအသစ်ပြုပြင်တော်မူ၏။ 35ထာဝရဘုရား၏ဘုန်းတော်သည်နိစ္စအမြဲတည်၏ထာဝရဘုရားသည်မိမိအမှုတော်တို့တွင် ဝမ်းမြောက်တော်မူ၏မြေကြီးကိုကြည့်ရှုတော်မူ၍သူသည်တုန်လှုပ်တတ်၏တောင်တို့ကိုတို့တော်မူ၍သူတို့သည်မိကိုထွက်တတ်ကြပါ၏ငါသည် အသက်ရှင်စဉ်ဒါရဘုရားကိုတည်ခြင်းဆိုမည်ငါဖြစ်သည်ကာလပတ်လုံးငါ၏ဘုရားသခင်ကို ထောမနာတည်ခြင်းဆိုမည်ငါဥဒန်း ကျူးခြင်းအတန်သည်နှစ်သက်တော်မူပွဲဖြစ်၍ဒါဝရဖျား၌ငါရှင်လန်းလိမ့်မည်ပြင်းမာသောသူတို့ကိုမြေကြီးမှတုတ်တင်ပယ်ရှင်း၍မတရားသောသူတို့သည် နောက်တဖန်မဖြစ်ရကြ။အိုငါဝိညာဉ်သာရဖျားကိုကောင်းချီးပေးလော့။ဟာလေလုယာ